ကြီးကိုလိုက်ဦးမယ်အန္တရာယ်ကင်းပြောက်သေးမရောက်ကြအောင်အကုန်လုံးနမောဝိပဿနာဉာဏဒီသကတ္တသမ္မာသမ္ဗုဒ္ဓတ္တဝိပဿနာဉာဏဒီသကတ္တ ကိလေသာယံကိုတွင်ကိလေသာယံကိုတွင်ယံကိုကိလေသာကိုတွင်ယံကိုတညာတညာဖြတ်တတ်သောဝိပဿနာဉာဏ်တညာတညာဖြတ်၍ဝိပဿနာဉာဏ်ကိုဟောကြားတော်မူတတ်သောသမ္မာသမ္ဗုဒ္ဓသာ သစ္စာ၄ပါးညေရ၅ခုဆရာမကုသယံဘူးဖြင့်ထိုတွင်သိမြင်တော်မူတတ်သောမြတ်စွာဘုရားအားတသဘဂဝါတော်ထိုမြတ်စွာဘုရားအားအမသာမုဒ္ဒတာသစ္စာ၄ပါးညေရ၅ခုဆရာမကုသယံဘူးဖြင့်ကိုယ်တော်တိုင်ထိုတွင်သိတော်မူတတ်သော သာသာဘဂဝါတော်တို့မြတ်စွာဘုရားအားနမောအန္တရကေပြောက်ဘေးမရောက်သိမ့်သောငါယူတိမညုမညောကျိုးလည်းရှိကိုကတော့လိုက်ပါဤမြတ်စွာဘုရား ကိလေသာဆိုတဲ့ကိုတွဲရန်ကိုဖြတ်တတ်သောသတ္တတမျိုးသတ္တတမျိုးဖြတ်တာသည်မပြလို့ဖြာရသည်သတ္တသည်မသိလို့သာရသည်သိရင်သတ်เสียမလို့ပြရင်ဖြတ်เสียမလို့ဝိပဿနာဉာဏ်ဆိုတာကိလေသာကိုရုပ်ပေါ်နာမ်ပေါ်မှာဖြတ်ပြတ်သွားတဲ့ဉာဏ်မှု ဝိပဿနာဉာဏ်ကောရိတဝိပဿနာဉာဏ်ဒီကိလေသာကိုပယ်ပြတ်သွားတဲ့ဉာဏ်မဲကြမပြတ်သည်မဉဏ်ကြမပြတ်သည်ဝိပဿနာဉာဏ်နဲ့ပြတ်ပြနေသည်အဲ့ဒီပြတ်တတ်သောဉာဏ်ကိုဟောတတ်သောမြတ်စွာဘုရားအားအန္တရာယ်ကင်းပြောက်ပြီးမရောက်သိမ့်သောငါ ယုတိမြတ်နုမညောကျိုးယူကြည်ကိုကြောပါသည်ဆိုတာအလုံးကြောပါသည်အန္တရာယ်ကင်းကြောက်စေခြင်းငါကြောပါ၏အန္တရာယ်ကင်းကြောက်ပြီးမရောက်သိသောငါအန္တရာယဝိသောဒနာအကျိုးငါမြတ်စွာဘုရားရှိခိုးပါ၏တရားကိုလည်းရှိခိုးတရားတော်များလည်းမြတ်စွာဘုရားဟောကြားတော်မူသောတရားတော်ကိုလည်း ယုတိညာနုမညောကျူ၍ဒီကိုကတော်လိုက်ပါ၏သံဃာတော်ရှင်ကောင်းရှင်မြတ်တို့အားလည်းတရားဟောသူငယ်တော်တရားနာသူအလုံးသောပုဂ္ဂိုလ်ပေါင်းတို့သည်စိတ်ဖြူစင်သူပေါင်းတို့သည်အလုံးသောတရားနာသူပေါင်းတို့သည်အန္တရကဲပြောက်ပေးမရောက်စေခြင်းကကသုကဝါသာသာတို့နဲ့မတွေ့မကြုံစေခြင်းက ယုတိမညံနိုးမညောကျိုး၍ရှိကိုကတော်လိုက်ပါဤတို့အတ္တိလိုပနာမဝန္ဒနာကာထာဆိုတာပါပဲဒါကြောင့်မင်းမစရောဘုရားကြီးလင်္ကာလိုက်ဆိုကြမျက်စိမရှိမှားပြီးဖုံဖုံသွဲညီတဲ့ကိလေသာအာယုတ် ပေနီးနေပြတ်မှကင်းကိုမျက်စိမရှိမှားပြီးဖုံဖို့သွေညီတဲ့ကိလေသာအာယုသေနီးနေပြတ်မှကင်းကိုသေနီးနေ မျက်စိမရှိမာပြီးဖုံဖုံသွဲညီတဲ့ကိလေသာအာယုဘယ်နည်းနဲ့ပြတ်မှာကင်းကိုမျက်စိမရှိတဲ့မျက်စိမရှိဆိုတာမှန်တာမျက်စိယခုလိုတော်လာနိုင်တဲ့မျက်စိတော့ရှိရသည်ညာမျက်စိမရှိဘူး ဝိဇ္ဇာဉာဏ်ဆိုတဲ့မျက်စိမရှိတဲ့အတွက်ကြောင့်မျက်စိမရှိဘူးဆိုပြီးအဲဒီဝိဇ္ဇာဉာဏ်မရရတဲ့အတွက်ကြောင့်မှားပြီးခုံဖို့ဘဝတိုင်းဘဝတိုင်းမှားတာဖုတ်ပုံဆိုတာထပ်ဖန်တလဲလဲမပြတ်မလတ်အမြဲမပြတ်မှားလာခဲ့သည်ဘယ်ပမာမှားတယ်လဲမျက်စိမရှိတာသည်ကိလေသာကောသည် ကိလေသာ၏အာယုန်သည်ပုဂ္ဂိုလ်သတ္တဝါပညာခေါ်သည်ကိလေသာကိလေသာ၏အာယုန်လို့နှမျိုးကွဲမလာပြီဗျာကိလေသာဆိုတာလောဘဒေါသမောဟမာနဒိဋ္ဌိကိုခေါ်သည် သူလောဘဒေါသမောဟမာနဒိဋ္ဌိသည်ခန္ဓာနာယုတ်ကိုနာယုတ်ခန္ဓာကိုမမြင်ပါပဲပုဂ္ခန္ဓာနာယုတ်ကိုဘယ်လျက်ပုဂ္ဂိုလ်တ attva လို့ထင်ထင်မနေပြီဘူးလားပုဂ္ဂိုလ်တ attva လို့ထင်နေတာဒီကိလေသာခေါ်ဤကိလေသာဒီပုဂ္ဂိုလ်တ attva အာယုံသာအာယုံပြုသည်နာယုတ်ကိုမမြင်ဘူး ကိလေသာဤအာယုံငါပုဂ္ဂိုလ်ပဲမင်းတို့ဆိုတော့ပညာပဲပုဂ္ဂိုလ်ပဲလိုက်ဆိုကိလေသာဤအာယုံငါပညာပဲဒါလည်းသတော်ဘုရားကြီးရဲ့လင်္ကာပဲကိလေသာဤအာယုံကပုဂ္ဂိုလ်ပဲဝိပဿနာဉာဏ်ဤအာယုံကယုံနာပဲသ ဝိပဿနာဉာဏ်ဤအာယုံငါယုတ်နံပဲမေညာပညာဤအာယုံငါနိဗ္ဗာန်ပဲကိလေသာဤအာယုံငါပုဂ္ဂိုလ်ပဲကိလေသာဤအာယုံငါပညာပဲကိလေသာဤအာယုံငါပညာပဲ ကိလေသာဤအာယုံကပုဂ္ဂိုလ်ပဲပုဂ္ဂိုလ်ဆိုတာကပညာပဲဝိပဿနာဉာဏ်ဤအာယုံကယုံနာပဲယုံနာဆိုတာကသင်္ကတပရမတ်ပဲယုံနာ menya kunya i ayunga nei pambe nei pan suraga atingata paramape kilita kilita i ayo วิปัสสนาญาณวิปัสสนาญาณอิอายุ မညာပူညာမညာပူညာဤအာယုဒီလိုဖြစ်နေတယ်သူ့အဆင့်နဲ့သူ့အဆင့်နဲ့သူ့ခန်းနဲ့သူ့ကန္တာနဲ့သူ့ကိလေသာဆိုတာလောဘဒေါသမောဟဟုဆိုသည်ကိလေသာဤအာယုန်သည်ပုဂ္ဂိုလ်တ attva ငါးစုတစ်ပါးယောက်ျားမိန်းမဟုဆိုသည် ပုဂ္ဂိုလ်သတ္တဝါငါသူတော်ယောက်ျားမိန်းမလက်ရှိအင်္ဂါမျက်နာမျက်လုံးမျက်လုံးမျက်နာမျက်ခုံးမျက်လုံးရင်ဝန်းနှုတ်ကန်းသွားမိစသောနှုတ်ကန်းသွားမိစသည်ဟုထင်နေခြင်းသည်ကိလေသာတော့မပြောနိုင်ဘူးလားအာယုံကပညာလားပရမလား ပညာသူတိကိလေသာကလောဘဒေါသမောဟဟုဆိုသည်လောဘဒေါသမောဟ၏အာယုံကပညာကိုသာဆိုသည်ပညာသာတင်သည်ပုဂ္ဂိုလ်တ attva တင်နေရာသည်လောဘဒေါသမောဟဟုဘောလောဘဒေါသမောဟတည်နေတဲ့အတွက်ကြောင့်တင်သည်ပုဂ္ဂိုလ်တ attva လိုတင်နေရာသည်လောဘဒေါသမောဟဖြစ်သည်လောဘဒေါသမောဟ၏အာယုန်ဒီပုဂ္ဂိုလ်တ attva ပညာလို့မဆိုရပေဘူးလား ဝိပဿနာညာဝိပဿနာညာဤအာယုန်ဒါတဆင့်တက်လာပြီကိလေသာကလွန်လာပြီဆိုရင်ဝိပဿနာညာဖြစ်လာပြီဝိပဿနာညာဖြစ်လာရင်ဝိပဿနာဤအာယုန်ဝိပဿနာညာဤအာယုန်ဒီယုတ်တရားနတ်တရားနှစ်ပါးသာဖြစ်မနေဘူးလားဖြစ်ပါဘူးယုတ်တရားနတ်တရားကိုမြင်တဲ့ညာကိုပါညာကိုယ်ရဲ့ဝိပဿနာညာယုတ်တရားနတ်တရားကိုမြင်နေတာဒီဝိပဿနာညာ ယုတ်တရားနံတရားကိုမြင်နေတဲ့ဆိုတဲ့ကံမှာပုဂ္ဂိုလ်ထင်သိသလားပုဂ္ဂိုလ်ပါသိသလားယုတ်နဲ့နာနာနဲ့ယုတ်တို့ရဲ့မပြတ်ဖြစ်နေတာကိုပြစ်တိုင်းပြစ်တိုင်းမြင်နေသည်ဖြစ်တာမြင်တော့ဖြစ်ခြင်းအကြောင်းကိုလည်းမြင်သွားနိုင်ပြီဖြစ်တဲ့သဘောရဲ့မတိမမြဲပေါက်ပြန်တာကိုလည်းမြင်မသွားနိုင်ပြီကွာ အဲလိုမြင်သွားတဲ့ဉာဏ်ကိုဝိပဿနာဉာဏ်ကိုဒီဝိပဿနာဉာဏ်ဤအာယုန်ဒီရုပ်ပဲနာပဲမပြောနိုင်ဘူးလားရုပ်ပဲနာပဲဆိုတာငါပဲသူပဲပါသေးသလားငါလည်းမပါဘူးသူလည်းမပါဘူးရုပ်ထဲမှာလည်းငါမပါဘူးနာထဲမှာလည်းငါမပါဘူးအာယုန်သက်သက်မှနေတဲ့စိတ်သက်သာလည်းမပြတ်ဖြစ်နေတဲ့ခေါ်သည် အဲဒီမပြတ်ပြင်းနေတာကို မြင်တဲ့ဉာဏ်ကိုဝိပဿနာဉာဏ်ကိုသည်ဝိပဿနာဉာဏ်၏အာယုံကယုတ်တရားနံတရားသာဖြစ်သည်ယုတ်တရားနံတရားကို မြင်တဲ့ဉာဏ်ကိုဝိပဿနာဉာဏ်ကိုသည်ဝိပဿနာဉာဏ်ဖြင့်ယုတ်ဘောနံဘောမှာတင်းမြဲတင်းမြဲသွားတော့ယုတ်တရားနံတရားလဲဆိုကုံယုတ်တရားနံတရားလဲရှုပ်ရင်နိဗ္ဗာန်ရောက်မသွားပြီဘုလား ယုတ်တရားနံတရားလည်းကျုံငိမ့်သွားပြီယုတ်တရားနံတရားမြင်တဲ့ဝိပဿနာဉာဏ်ကချုပ်မသွားပြီဘုရားဝိပဿနာဉာဏ်လည်းကျုပ်တော်မဉာဏ်ပေါ်လာသည်နိဗ္ဗာန်သွားတွေ့သည်ဒီလိုတွေ့မသွားပြီဘုရားခန္ဓာနာယုတ်ဒီလောကီခန္ဓာနာယုတ်ဝိပဿနာဉာဏ်ဒီလောကီဉာဏ်ကိုသည်လောကီဉာဏ်၏အဆုံးသည်လောကုတ္တရာဉာဏ်ကိုပို့ရောက် ဖြစ်သည်လောကိညာလည်းဆုံးရောလောကုတ္တရာညာဖြစ်သွားသည်လောကုတ္တရာညာဖြစ်သွားတော့နာယုတ်ကိုမမြင်တော်ဘူးနိဗ္ဗာန်ကိုပဲမြင်သွားသည်ဒါကြောင့်ဝိပဿနာညာဤအာယုန်သည်ယုတ်တရားနံတရားကိုသာမြင်သည်ယုတ်တရားနံတရားပေါ်မှာညာမြင်ပြီးတညာတညာတညာတညာသင်မြင်သင်မြင်ကိလေသာကိုဖြတ်ဖြတ်သွားပြီဆိုရင်ကိလေသာလည်းချုပ် ခန္ဓာလဲကျုပ်တဲ့နိဗ္ဗာန်ကိုရောက်မသွားဘူးလားနိဗ္ဗာန်ရောက်တာဒီမညာဖြစ်လို့ရောက်သည်မညာဖြစ်တော့နိဗ္ဗာန်မတွေ့ဘူးလားမညာကိုညာဤအာယုန်သည်နိဗ္ဗာန်ကိုသာမျက်မှောက်ပြုသည်မညာကိုညာဤအာယုန်ကနိဗ္ဗာန်ပဲဆိုတဲ့စကားရနိဗ္ဗာန်ဆိုတော့သင်္ကတာထဲမှာထဲလို့ရပါမလားနာယုတ်ထဲမှာထဲလို့ရပါမလား နာယုတ်ဤအစုပ်နာယုတ်ဤကျုပ်တာဟုနာယုတ်ဤကျုပ်တဲ့သဘောကိုနိဗ္ဗာန်ခေါ်သည်ဒုက္ခမှာလွတ်တဲ့နိဗ္ဗာန်ဒုက္ခကျုပ်တဲ့နိဗ္ဗာန်အတူတူပဲဒုက္ခကျုံမှသင်္ကတနာယုတ်ကျုံမှသာလျှင်ကုံမှသာလျှင်အဂသင်္ကတနိဗ္ဗာန်မတွေ့ပြီဗျာဒါကြောင့်မညာပူညာဤအာယုံကနိဗ္ဗာန်ပဲ နိဗ္ဗာန်ဆိုတာကအသင်္ကတပဲအသင်္ကတဆိုတာသင်္ကတရှုလို့လားမရှုလို့လားသင်္ကတရှုမှာအသင်္ကတတွေ့သည်သင်္ကတ၏အဆုံးကိုအသင်္ကတခေါ်သည်ဒါကြောင့်ကိလေသာကိလေသာ၏အာယုပထမစကားကိုပြန်ဆက်ကြစို့မျက်စိမရှိမှားပြီးပုံပုံစွဲညီတဲ့ကိလေသာအာယုကိလေသာအာယုဆိုတော့ပုဂ္ဂိုလ်တ attva ရောက်မလာဘူးနော် ကိလေသာမကုန်သေးတဲ့အတွက်ကြောင့်မကွာသေးတဲ့အတွက်ကြောင့်ကိလေသာ၏အာယုံပုဂ္ဂိုလ်သတ္တဝါသာထင်နေသည်ထင်နေတဲ့အတွက်ကြောင့်ထိုထင်နေတဲ့ကိလေသာကိုပုဂ္ဂိုလ်သတ္တဝါလိုထင်နေသိနေဆွဲနေတတ်မဲ့နေတဲ့ကိလေသာကိုဘယ်လူနည်းနဲ့ပြတ်ရင်ပြတ်မှာလေလို့မေးတဲ့စကားရောက်မလာပြီဘုရား ဘယ်နည်းနဲ့ပြရမှာလဲမပြရင်ကိလေသာဤမပြရင်ကိလေသာမကင်ကိလေသာမကင်ရင်ကိလေသာဤအာယုံကပျောက်ပါမလားကိလေသာဤအာယုံဆိုတဲ့ပညာမပျောက်ရင်ပရမမြင်နိုင်ပါမလားပရမမမြင်နိုင်ဘူးဒါကြောင့်ကိလေသာကိုပယ်သမဖြမသာလျင်ကိလေသာ၏အာယုံလည်းမတင်တော့ဘူးကိလေသာအာယုံမတင်ရင် ကိလေသာကိုပယ်သတ်တာသည်ညာနဲ့သတ်မှသိမယ်ညာနဲ့သတ်မှသိမယ်ဆိုတော့ကိလေသာကဲကွာရဲ့ကိလေသာဤအာယုံမတင်တော့ဘူးပုဂ္ဂိုလ်သတ္တဝါမတင်တော့ဘူးပုဂ္ဂိုလ်သတ္တဝါမတင်ရင်ရုပ်ပေါ်နာပေါ်မှာညာမြင်ရောက်မသွားပြီဘူးလားလိုက်စုတဲ့မျက်စိမရှိမာပြီးဖုတ်ဖုတ်မျက်စိမရှိမာပြီး သွေညီတဲ့ကိလေသာအာယုသေနီနဲ့ပြတ်မှကင်းကိုဘယ်လိုနည်းနဲ့ပြတ်ရင်ကင်းမှလဲကုန်မှလဲတဲ့မကင်းသမျှမကုန်သမျှကိလေသာမကင်းသမျှမကုန်သမျှ ကိလေသာဤအာယုံပြည့်သောပုဂ္ဂိုလ်သတ္တဝါငါသူတစ်ပါးယောက်ျားမိန်းမတောတောင်ရင်မြည်အမြဲတမ်းထင်မြဲထင်မနေရပေဘူးလားမရပါဘူးကိလေသာကင်းသွားရင်ပုဂ္ဂိုလ်သတ္တဝါထင်အောင်မှာလားမရပါဘူးပုဂ္ဂိုလ်သတ္တဝါမတင်ဘူးဆိုရင်ကိလေသာကင်းတာဒီဉာဏ်မြင်ရောက်မှသာလျှင်ကိလေသာကင်းဒီဉာဏ်ကလည်းပုဂ္ဂိုလ်သတ္တဝါမြင်တာမျိုးမဟုတ်ဘူး နာယုတ်ပေါ်မှာရှုမှတ်တဲ့အတွက်ကြောင့်နာယုတ်ကိုမြင်လာသည်နာယုတ်ကိုမြင်လာတဲ့အတွက်ကြောင့်ကိလေသာကင်းကွာသွားသည်ကိလေသာကင်းကွာတဲ့အတွက်ကြောင့်နာယုတ်ပေါ်မှာသာရဲ့ညာအမြင်ရောက်တော့ပုဂ္ဂိုလ်သတ္တဝါဆိုတဲ့ကိလေသာအာယုန်တွေပြောင်းမသွားပြီဘလားကိလေသာကွာလို့ကိလေသာအာယုန်ပြောက်ရတာကိလေသာမကွာပဲကိလေသာအာယုန်တွေပြောက်နိုင်ပါမလား ကိလေသာကွာအောင်ကုတွင်ယံကွာအောင်ကိလေသာကိုသတ်ရမယ်ပြတ်ရမယ်လိုက်စုမျက်စိမရှိမာပြီးဖုံဖုံသွေးညီရဲ့ကိလေသာအာယု ဘယ်နည်းနဲ့ပြတ်မှကင်းကုန်ဘယ်နည်းနဲ့ပြတ်မှကင်းကုန်မျက်စိမှလည်းကိလေသာအာယုံဆိုတာမျက်စိမှမြင်တုံးမှလည်းစိတ်အစဉ်မှာမြင်တဲ့စိတ်အစဉ်ကြားတဲ့စိတ်အစဉ်မှာကိလေသာဖြစ်စေတတ်တဲ့အကြောင်းကိန်းအောင်နေတာသည်ဝိဇ္ဇာနုတ္တိယပုဂ္ဂိုလ်တ attva သင်စေတတ်တဲ့မြင်ရင်ပုဂ္ဂိုလ်ပဲတ attva ပဲလို့ တေတိတတ်တဲ့အကြောင်းကိအောင်နေတာဒီဝိဇ္ဇာနုပြကောဤပုဂ္ဂိုလ်တ attva တို့ထင်ထင်နေတာဒီပရိယုဒ္ဓဝိဇ္ဇာခောဤသင်စေတတ်တဲ့ကြောင့်ကဝိဇာနုတယသင်စင်ဤရာကပရိယုဒ္ဓဝိဇာခောတိဒါမြင်တုံးမှာအနုတယပုဂ္ဂိုလ်တ attva သင်စေတတ်တဲ့အကြောင်းကိန်းအောင်နေတာကိုဝိဇာနုတယခောတိ ပုဂ္ဂိုလ်သတ္တဝါလို့ထင်လိုက်ပြီဆိုရင်ပရိယုတ်တံဝိဇ္ဇာခေါ်သည်ပုဂ္ဂိုလ်တင်လာရင်တတ်မဲ့တဲ့စိတ်မှာတတ်မဲ့တဲ့စိတ်တင်မှာတတ်မဲ့တဲ့အကြောင်းပင်အောင်နေတာကို လောဘအနုတ္တယခေါ်သည်တတ်မဲ့တဲ့စိတ်ဖြစ်နေတာကို လောဘပရိယုတ်တံခေါ်သည်မုံတဲ့အကြောင်းစိတ်မှာကိန်းအောင်နေတာသည်ဒေါသအနုတ္တယခေါ်သည် ပုဂ္ဂိုလ်လည်းမြင်တယ်မုံလည်းမုံပြီးဆိုရင် မုံတဲ့ပုဂ္ဂိုလ်ပဲမတည့်တဲ့ပုဂ္ဂိုလ်ပဲလို့ထင်တဲ့ဒေါသပရိယုတ်တံကိလေသာထင်တဲ့ဒေါသကိုဒေါသပရိယုတ်တံကိုသည်ဒေါသအနုပယရှိတဲ့တို့ကြောင့်ဒေါသပရိယုတ်တံဖြစ်သည်ပုဂ္ဂိုလ်တင်စေတတ်တဲ့အကြောင်းဝိဇ္ဇာနုတရားကိန်းအောင်နေတဲ့ကြောင့်ပုဂ္ဂိုလ်တို့ထင်တဲ့အဝိဇ္ဇာပရိယုတ်တံဖြစ်ပုဂ္ဂိုလ်လည်းထင် ပုဂ္ဂိုလ်ထင်တဲ့အတွက်ကြောင့် လောဘဖြစ်စေတတ်တဲ့အကြောင်းကင်းအောင်တဲ့လောဘအနုတရာလည်းဖြစ်နေသည်လောဘအနုတရာလည်းပြစ်ခွင့်ရှိတယ်လောဘအနုတရာပြစ်ခွင့်ရှိတဲ့ကြောင့်ပုဂ္ဂိုလ်လည်းထင်သူပုဂ္ဂိုလ်ပေါ်မှာရှိကင်းတဲ့ပရိယုဒ္ဓံစိတ်ကလည်းပုဂ္ဂိုလ်ကိုရှိတဲ့ပရိယုဒ္ဓံလောဘကလည်းရောက်နေသည်မုံတဲ့ဒေါသအနုတရာလည်းမြင်တဲ့ကိမ့်မှာကိန်းအောင်နေတဲ့တို့ကြောင့်ကိန်းအောင်တဲ့ဒေါသကိုအနုတရာ ဒေါသကောစီမုံတဲ့စိတ်ဖြစ်ပြီးနဲ့တပြင်းနဲ့ပရိယုတ်တံဒေါသဖြစ်မလာပြီဗျာစိတ်စိတ်မုံစိတ်ဆိုတာပုဂ္ဂိုလ်တ attva ထင်တဲ့စိတ်ဒီပရိယုတ်တံမောဟစိတ်တဲ့စိတ်ပုဂ္ဂိုလ်ဘမပုဂ္ဂိုလ်ဘမစိတ်တဲ့စိတ်ဒီပရိယုတ်တံလောဘမုံတဲ့စိတ်ဖြစ်နေရင်ပရိယုတ်တံဒေါသအဲဒီပရိယုတ်တံလောဘဒေါသမောဟဒီပုဂ္ဂိုလ်ဆိုတဲ့ ပညာအာယုံပေါ်မှာကိလေသာ အာယုံခေါ်သည်အဲ့ဒီကိလေသာအာယုံဒီလောဘဒေါသမောဟဆိုတဲ့ကိလေသာသည်ပုဂ္ဂိုလ်သတ္တဝါကိလေပုဂ္ဂိုလ်သတ္တဝါတန်တန်တရာရှိတဲ့ပုဂ္ဂိုလ်ပေါ်မှာသာလျက်ညီဆွဲနေတဲ့တွေ့ကြောင့်အဲဒီညီဆွဲတဲ့ကိလေသာကိုပဲနီးနဲ့ပြရင် ပြမှလဲသိမှလဲလို့မိတဲ့မိကွန်ဖြစ်လာသည်ဒါမင်းကိုဆိုတော်ဘုရားကြီးရဲ့လင်းက မျက်စိအစင်းမြင်ကြိုက်ခါကြုံဆိုတာသွဲအိတ်သာတွေ့ကပေါင်းစုမြင်တယ်မှပြတ်မှကင်းကိုမျက်စိမရှိမှားပြီးပုံဖို့မျက်စိမရှိမှားပြီး သွေညီတဲ့ကိလေသာအာယုဘယ်နည်းနဲ့ပြတ်မှကင်းကုန်ဘယ်လိုနည်းနဲ့ပြရင်ကိလေသာနဲ့ကိလေသာအာယုန်ဒီကင်းပါမလဲ၊ကွာပါမလဲ၊ပြရင်ပြတ်ပါမလဲလို့မိတယ်။မျက်စိအစင်းမြင်ခိုက်ခါကြုံမျက်စိအစင်း သွေဣဒ္ဓတွေးကပေါင်းစု မြင်တယ်မှပြတ်မှကင်းကိုမြင်ရင်မြင်တယ်လို့မှတ်နေရင်ကိလေသာတွေကင်းကင်းမလာပြီဘူးလားမြင်တယ်မြင်တယ်လို့မှတ်နေတာဒီကိလေသာကိုဖြတ်နေတယ်လို့မပြောနိုင်ဘူးလား ကိလေသာကိုသတ်နေတယ်လို့လည်းပြောနိုင်ပြီးဖြတ်တယ်ပြတ်နေတယ်လို့လည်းပြောနိုင်ပြီးအဲ့ဒီအမှတ်နဲ့မြင်တာကိုသာမှတ်တယ်ပုဂ္ဂိုလ်သတ္တဝါမှတ်တာပါသေးသလားငါမှတ်တာကပါသေးသလားမြင်မြင်တယ်လို့မှတ်နေတယ်မျက်စိမှမြင်တယ်နားမှမြင်တယ်ကြားဘူးသလားကြားပါ မျက်စိမှာတင်လာတဲ့အတွက်ကြောင့်အစဉ်လာတဲ့အစဉ်ကို မျက်စိကမြင်မြင်တဲ့အတွက်ကြောင့်မြင်ရင်မြင်တယ်လို့မှတ်နေရင်အစဉ်ကိုမှတ်နေတော့အကောင်းပါအောင်မလားမြင်တာရမှတ်တာရမြင်တာရမှတ်တာရနှစ်ခုနှစ်ခုတင်လာတော့ကိလေသာကွာမသွားပြီဘူးလားကိလေသာကွာတော့ကိလေသာ၏အာယုံစိတ်တရားပုဂ္ဂိုလ်သတ္တဝါပညာအဆူတော်တို့ပါတို့ညာတို့ကိုလေ ရာတို့တို့သိမလဲဘူးအဲ့ဘက်ကလဲတဲ့ကမကြီးဒီထဲမှာများများကြီးပါတယ်တဲ့ပါပြုတာတို့ညာပြုတာတို့အဲ့အဲ့ဒီလိုပုဂ္ဂိုလ်တွေလူလိုပြောင်းမသွားပြီဘူးလားကိလေသာကင်းကွာသွားတဲ့အတွက်ကြောင့်ကိလေသာအမှန်နဲ့ပြတ်ပြတ်နေတဲ့ကြောင့်ကိလေသာကွာကိလေသာကွာတဲ့အတွက်ကြောင့်ဝိဇ္ဇာဉာဏ်ရောက်နာရုပ်ပေါ်မှာဉာဏ်မြင်ရောက်လျောက်ယုတ်တရားနာတရား ပြောင်းနေတဲ့ယုတ်တရားနံတရားဒီမျက်စိမှာ မတွေ့ပြီဘူးလားကိလေသာကွာမှယုံနာပေါ်လာသည်ယုံနာပေါ်မှဉာဏ်မြင်ရောက်တဲ့တွေ့ရောက်ပြောင်းနေတဲ့နာယုတ်ဒီဘဝဆက်ဆက်သံတရားဆက်ဆက်ကပြောင်းလာတဲ့နာယုတ်ဒီယခုတော့မှတ်လာတဲ့တွေ့ကြောင့်မြင်တော့ဘယ်မှာတွေ့တယ်မျက်စိမှာမျက်စိရဲ့အစင်းရဲ့ဆိုတာယုတ်ခေါ်တဲ့မြင်စိတ်ပတ်သဝေနာဝဏံခေါ်တဲ့ အဲဒီနှစ်ပါးဆုံးဖြစ်တဲ့နာယုတ်တရားကို မျက်စိမျက်စိအကြည့်မြင်တာလဲယုတ်မြင်တာပဲအစဉ်သက်သက်မြင်တာလဲယုတ်မြင်တာပဲမြင်စိတ်မြင်တာလဲယုတ်မြင်တာပဲပတ္တမြင်တာလဲယုတ်မြင်တာပဲဝေနာသက်သက်ကိုမြင်တာလဲနာမြင်တာပဲမျက်စိမြင်တာလဲနာမြင်တာပဲမှားသွားသေးတယ် ရုပ်မြင်တာပဲပြင်းတယ်မြင်စိတ်မြင်တာလဲနာမြင်တာပဲဘာသာသက်သက်မြင်တာလဲနာမြင်တာပဲဝိညာဉ်သက်သက်မြင်တာလဲနာမြင်တာပဲနာမသုံးပဲနာတစ်ခုမြင်ရင်ဉာဏ်တစ်ခုကပါမနေဘူးလားပါဏိတိအဲ့ဒီနာနဲ့ရုပ်ရုပ်နဲ့နာတိမြင်တော့မျက်စိမှာပြင်းနေတာကိုမသိကြတဲ့အတွက်ကြောင့်မသိတာဒီအဝိဇ္ဇာအုပ်စိုးနေတဲ့အတွက်ကြောင့်မသိဘူးယခုတော့ မမှန်နေတဲ့ကြောင့်မြင်ရင်မြင်တယ်လို့မှန်နေတဲ့တွေ့ကြောင့်မစရာရမှန်နေတဲ့စိတ်ရနှစ်ခုနှစ်ခုပြင်းနေတာကိုဉာဏ်ကမြင်မလားဘူးကောဉာဏ်မြင်ရောက်လာတဲ့တွေ့ကြောင့်အနုတ္တိယဆိုတဲ့အဝိဇ္ဇာကွာကွာမသွားဘူးလားပရိယုတ်တံဆိုတဲ့အဝိဇ္ဇာပုဂ္ဂိုလ်သတ္တဝါထင်အောင်မလား အနုတရားကင်းကွာသွားတဲ့ကြောင့်ပရိယုဒ္ဓအဝိဇ္ဇာလည်းမပြေလောဘအနုတရားလည်းကွာသွားသည်လောဘပရိယုဒ္ဓလည်းကွာသွားသည်ဒေါသအနုတရားလည်းမပြေနိုင်ဘူးဒေါသပရိယုဒ္ဓလည်းမုန်းစရာပုဂ္ဂိုလ်တ attva မှမရှိတော့ပဲယုတ်နဲ့နာနာနဲ့ယုတ်သားလည်းမြင်တိုင်းမြင်တိုင်းဖြစ်နေတာပဲတော့ညာကမြင်မြင်မသွားပြီလားမှန်ပါပါ အဲလိုမြင်နေတဲ့ပုဂ္ဂိုလ်ဒီကိလေသာကိုပြတ်နေသူလို့မပြောနိုင်ဘူးလားအမှတ်နဲ့ပြတ်နေသူမြင်တယ်မှပြတ်မှကင်းသူဆိုတဲ့စကားရမြင်တယ်မြင်တယ်လို့မှတ်နေတာဒီရုပ်ပေါ်နာပေါ်မှာမှတ်နေတာဒီကိလေသာကိုပြတ်နေတာပဲကိလေသာပြတ်မှသာရင်နောက်ဘဝခန္ဓာသိရအောင်မှာလား နောက်ဘဝခန္ဓာတွေဖြစ်ရတာသည်မမှတ်တဲ့အတွက်ကြောင့်ကိလေသာဖြစ်ကိလေသာဖြစ်တဲ့အတွက်ကြောင့်ဒီမျက်စိကဖြစ်တဲ့ပြင်းမဲ့ကိလေသာကြောင့်နောက်ဘဝခန္ဓာအသစ်တွေဖြစ်ရသည်ပိဋ္တပုံမှာတတ္တဝါ6ပုံပုံတပုံကမျက်စိကဖြစ်ရသည်တပုံကနားကဖြစ်ရသည်တပုံကနှာခေါင်းကမမတ်သူဖြစ်ရသည်တပုံက တပုံအားစားတော့မလျာကပြည့်ရသည်တပုံအားကိုကပြည့်ရသည်တပုံအားမနောကပြည့်ရသည်တိရစ္ဆာန်ပုံမှာလည်းဒီတိုင်းပဲဒေါသဖြစ်တာဒေါသဖြစ်စေတဲ့အကြောင်းဆိုတော့လည်းမျက်စိမှမပြတ်တဲ့အတွက်ကြောင့်တပုံဒီတတ္တဝါ၆ပုံပူတိရစ္ဆာန်ပုံ၆ပုံပူ ငရဲမှာလည်း၆ပုံပုံတပုံဒီမျက်စီကကြာသည်နားကကြာသည်နှာခေါင်းကကြာသည်လျှာကကြာသည်ကိုယ်ကကြာသည်မနှောကကြာသည်တော့မပြောနိုင်ဘူးလားဒါမှတ်နဲ့နေသူလားမနေသူလားမနေသူအဲ့ဒီလိုတတ္တဝအပယ်လေးပုံမှာတပုံတပုံမှာ၆ပုံပုံတပုံဟာမျက်စီကတပုံဟာနားကကြတဲ့အကြောင်းကို လေဒီစတော်ဘုရားကြီးရေးထားတဲ့ပဋိစ္စသမုပ္ပါဒီပဏီကိုကြည့်အဲ့ထဲမှာလည်းပါတယ်။ဒါကြောင့်မြင်မြင်တယ်လို့မှတ်တာမျက်စိမှမြင်မျက်စိမှမှတ်တော့အကောင်းလားဥမလားမြင်တာရဲ့မှတ်တာရဲ့မြင်တာရဲ့မှတ်တာရဲ့စိတ်နဲ့အာယုံအာယုံနဲ့စိတ်ပဲမတွေ့လာဘူးလားတွေ့လဲတွေ့မြင်လဲမြင်လာပြီဆိုရင်မျက်စိမှအဝိဇ္ဇာကွာမသွားပြီဘူးလား အဝိဇ္ဇာကွာတော့နာယုတ်မြင်အဝိဇ္ဇာကွာကြောင့်ဝိဇ္ဇာညာရောက်ဝိဇ္ဇာညာရောက်တော့နာယုတ်မြင်မျက်စိမှာဖြစ်နေတဲ့နာယုတ်ကိုညာမြင်ရောက်တော့လောဘလည်းပြုတ်ခွင့်ရသည်သလားဒေါသမုန်းခွင့်ရသည်လားဒိဋ္ဌိကငါမြင်တယ်ငါကြားတယ်လို့ယူခွင့်ရသည်လားမရတော့ဘူးမြင်တယ်မှတ်သူသည်ကိလေသာကိုပြတ်နေသူပဲလို့မပြောနိုင်ဘူးလား အဲဒီကိလေသာတွေသူများရန်လားကိုယ်ရန်လားကိုယ်ကိုကြောက်တွန်းနေတဲ့ကြောက်တွန်းလာခဲ့တဲ့ရန်သူ အစ်စ်ကိုဒီအဲ့ဒီရန်သူအစ်စ်ကိုမပြတ်နိုင်သမျှမသတ်နိုင်သမျှထိုပုဂ္ဂိုလ်ဒီမဲ့ဖို့နိဗ္ဗာန်ရပါမလားမရဘူးလိုက်ဆိုရမျက်စိမရှိမှားပြီးပုံပုံမျက်စိမရှိမှား သွေညီတဲ့ကိလေသာအာယုဘယ်နည်းနဲ့ပြတ်မှကင်းကိုနာနဲ့အသာကြားခိုက်ခါကြုတ် သွေအိတ်တာတွေ့ကပေါင်းစုသွေအိတ်တာတွေ့ကပေါင်းစုကြားရမှာပြတ်မှကင်းကိုကြားရမှာပြတ်မှကင်းကိုကြားရပဲမှာကြားတယ်နာမကြားတယ်နာကလည်းကြီးမှအသင်ကလည်းအသံကလည်းဖြင်းမှသောတာဝိညာဉ်ကလည်းကြားမှဖတ်တာကလည်းတွေ့ဝေနာကလည်းခံစား ဤငါးပါးပေါင်းစုံသောခန္ဓာကိုကြားသောခန္ဓာကြားနေတယ်လို့မပြောနိုင်ဘူးလားဒါမင်းကုန်းစီတော်ဆိုတော်ဘုရားကြီးဉာဏ်သင်ချမ်းကြီးမှာရေးထားတာမျက်စိကလည်းနားကလည်းကြီးအသံကလည်းထင်းရှုဘူးဆိုတော်ဘုရားကြီးလည်းဒီပလင်မှာဟောတာဟောသွားတာရှုဒီတော်ဆိုတော်ဘုရားကြီးကဒါကွယ်တဲ့ တရားအထုတ်တဲ့ပုဂ္ဂိုလ်တွေသုတနဲ့တဲ့အတွက်ကြောင့်သုတဖြစ်အောင်လို့တို့ကရေးသားတာတော့အမင်းကြီးတယ်။နာကလည်းကြည်သောတာဝိညာဉ်ကလည်းအသံကလည်းထင်သောတာဝိညာဉ်ကလည်းကြားဘာသာကလည်းတွေ့ဝိညာဉ်ကလည်းခံစားဒီငါဒီငါးပါးပေါင်းစုံသောကဏကို မြင်သောကဏခေါ်ရနာကြည်ရာအတန်တင်တာကယုတ်ပရမတ် ယာနေတဲ့စိတ်ကစိတ်ပရမသုံမှုပတ္တခံစားဝိနာကစိတ်စိတ်ပရမအဲ့ဒီခန္ဓာ၅ပါးယုံနာတရားနှစ်ပါးတို့သည်ပရမသုံးပါးသင်္ကတနာယုတ်တရားသည်နာမှာဖြစ်နေသည်ကြားလုံးနာမှာဖြစ်နေသည်တိုင်နေတဲ့အကောင်ကိုတတ္တဝါခေါ်သည် နာမဖြစ်နေတာကိုမမြင်ကြတဲ့အတွက်ကြောင့်ငါကြာသည်ငဖြူမနီဘလူတံပဲပါတံပဲညာတံပဲစီကံတံပဲခွေတံပဲကျက်တံပဲပြစ်မလာပြီဘူးလားတို့ကြားရင်ကြားတယ်လို့မှတ်လာရင်အကောင်ထင်အောင်ပါလားအကောင်ထင်မဲ့အကြောင်းကိန်းအောင်တဲ့အနုတ္တရာဝိဇ္ဇာသည်ကြွာမသွားပြီဘူးလား အကောင်လို့မထင်တော့ပရိယုတ်တံကိလေသာအဝိဇ္ဇာပရိယုတ်တံကိလေသာကြောက်မသွားဘူးဗျာနာနဲ့လိုက်စုနာနဲ့အသာကြားခိုက်ခါကြုံသွဲဣဒ္ဓာတွေးကပေါင်းစုရရဲမှာပြတ်မှာကင်းကိုရရဲ ကြားရင်ကြားတယ်လို့မှတ်ရမယ်တဲ့အတွက်ကြောင့်သူတို့သည်တရားသူရာသွားသည်ဒုလည်းပဲကြားရင်ကြားတယ်လို့မှတ်လာရင်ကိလေသာသိပြီးတော့ရုပ်ကိုယ်နာဘောမှာညာမြင်ရောက်ငါတင်ပြောက်တဲ့အသိဉာဏ်မျိုးရောက်သွားကြရင်တရားသူမရနိုင်ဘူးလားတရားသူရတဲ့သူကကိလေသာမပယ်သဘဲနဲ့တရားသူမြင်ပါမလားမြင်ပါဘူး လိုက်စုမျက်စိမရှိမာပြီးပုံပုံမျက်စိမရှိဆိုတာလောဘဖြစ်နေတဲ့ပုဂ္ဂိုလ်ကမျက်စိရှိသလားဝိဇာညာမျက်စိမရှိဘူးလောဘမျက်စိရှိနေတယ်လောဘနာလောဘနှာခေါင်းလောဘပဇာလောဘကူလောဘစိတ်ဖြစ်နေတယ်ဒေါသမျက်စိကရှိနေတဲ့ပုဂ္ဂိုလ်ကညာမျက်စိရှိပါ့မလား မျက်စိမရှိဆိုတာညာမျက်စိမရှိတာကိုဆိုသည်ကိလေသာမျက်စိအမြဲတမ်းတတ်နေတဲ့ပုဂ္ဂိုလ်သည်အမေကမသတ်ပြီဘူးလားသတ်မှာပဲအဖေကမသတ်ဘူးပြောလို့ရမှာလားအမေကလည်းပြေးနိုင်မှာမပြေးနိုင်ရင်အမေကလည်းတို့တော့နင်းနေသူ့တော့များများအတွင်းကျိတ်ပေးနေတယ်ပါလေးညာလေးနဲ့ဒီလိုလဲရှိအောင်မဲ့ ဝိဇ္ဇာညာမျက်စိမရှိသူသည်ပုထုဇဉ်ကိုသည်အန္တပုထုဇဉ်ကိုသည်အကံကိုသည်ဒုအကံသည်ဘုရားရှင်ကမခိုးဘူးပြောလို့ရပါမလားဘုရားပစ္စည်းကြောင်းပစ္စည်းကမခိုးဘူးလို့ပြောလို့ရပါမလားသာသနာတော်ကမဖြစ်စည်းလို့ပြောလို့ရပါမလားဒေဝတာလူမဖြစ်ဘူးလို့ပြောလို့ရပါမလားဒေဝတာနဲ့ကမတူဝေဘူးလားတော့မေးရဲ့တူတယ် ဒေဝတာလူလည်းဖြစ်နိုင်သည်အမေလည်းတတ်နိုင်သည်ပဉ္စနာရိယက၅ပါးကမထိုက်ဘူးလို့ပြောလို့ရပါမလားအကုန်လုံးလုံးရဲတယ်ဘာလို့လဲညာမျက်စိမရှိတဲ့အတွက်ကြောင့်ကိလေသာနဲ့နေတဲ့အတွက်ကြောင့်ကိလေသာဆိုတာဒေါသလောဘဒေါသမောဟရှိသူသည်မလူ့ကိုမှအရေးမဆိုင်ဘူးအမေမအဖေမလည်းမသိဘူး အဲလိုဖြစ်သွားတဲ့အတွက်ကြောင့်ဒေဝတာနဲ့တူတယ်လို့လဲကျမ်းဂန်များမှာမြတ်စွာဘုရားဟောထားသည်အကုန်လုံးသတ်ရပြရဲ့ဖြစ်တာယခုတော့အဲဒီကိလေသာဆိုတဲ့မျက်စိဒိင်္ဂလာပြောက်အောင်တတိတရားနဲ့ဖြတ်ပြီးတော့ခွဲပြီးတော့ဒိင်္ဂလာကိလေသာဒိင်္ဂလာတွေကိုထုတ်ပြစ်လိုက်ရင်အလင်းရောင်ရမလားဘူးလား လောကမှာအလင်းရောင်ရပြီးတော့မိမိလူရာကိုသွားနိုင်သလူကိလေသာတွေကိုပြတ်ပြတ်တတိတရားနဲ့ပြတ်ပြတ်မှားမှားပြီးတော့ပြတ်နေတဲ့အတွက်ကြောင့်ဝိဇ္ဇာညာယဝိဇ္ဇာညာယတဲ့ပုဂ္ဂိုလ်ဒီရုပ်ပေါ်နာမ်ပေါ်မှာညာမြင်လေးပေါက်ပြီးတော့ဒုက္ခမှာလွတ်တဲ့နာယုံမှာလွတ်တဲ့နိဗ္ဗာန်ကိုရောက်မသွားနိုင်ဘူးက လိုက်သူမျက်စိမရှိမာပြီးဖုံဖုံသွဲညီတဲ့ကိလေသာအာယုဘယ်နည်းနဲ့ပြတ်မှကင်းကိုနှကောင်းအနန္နာခိုက်ခါကျုံ သွေအိဋ္ဌာတွေ့ကပေါင်းစုနန္ဒေမဖြတ်မကင်းကိုမျက်စီမရှိမှားပြီးပုံပုံသွေညီတဲ့ကိလေသာအာယုသွေညီတဲ့ကိလေသာအာယု ဘယ်နည်းနဲ့ပြတ်မှကင်းကုန်လျာအရာသာစာခိုက်ခါကျုံသွဲအိဋ္ဌာတွေ့ကပေါင်းစုသာရမပြတ်မှကင်းကုန်သာရမပြတ်မှ Nyezima jima vipopo Nyezima jima vipopo Tue nige kilida ayo Tue nige kilida ayo ဘယ်နည်းနဲ့ပြတ်မှကင်းကိုဘယ်နည်းနဲ့ပြတ်မှကင်းကိုကိုယ်နဲ့အတွေ့ထိခိုက်ခါကြုံကိုယ်နဲ့အတွေ့ထိခိုက်ခါကြုံသွဲအိတ်တာတွေ့ကပေါင်းစုသွဲအိတ်တာတွေ့ကပေါင်းစုဤရေမှာပြတ်မှကင်းကိုဤရေမှာပြတ်မှကင်းကိုမျက်စိမရှိမှာပြီးပုံပုံမျက်စိမရှိ သွေညီတဲ့ကိလေသာအာယုဘယ်နည်းနဲ့ပြတ်မှကင်းကိုမနှ နှလုံးသဘောသိခိုက်ခါကြုံသွဲအိဋ္ဌာတွေ့ကပေါင်းစုံသိတယ်မှဖြတ်မှကင်းကုန် ရင်တုံးကြတုံနံတုံးစားတုံမှာမှားနေတာမျက်စိကမှားနေသည်မမသူမာသည်မျက်စိမှာမှားနေသည်မမသူ မျက်စိမှာမှားနေသည် မမသူနားမှာမှားနေသည်မမသူနှကောင်းမှာမာနေသည်မမသူလျာမှာမာနေသည်မမသူကိုမှာမာနေသည် မမသူ မနောမှာမာနေသည်ဒွါရ၆ပါးမှာပဲအာယုံ၆ပါးတင်လာရင်ဒီဝိညာဉ်ဆိုတဲ့စိတ်ဖတ်သဆိုတဲ့ တရားဝေဒနာဆိုတဲ့တရားတွေဝဲဝဲလေးပြီးပြစ်မနေဘူးလားပြစ်ပါဘူးသွားသားကြောက်ပါကလွတ်ပြီးတော့ကိလေသာပြစ်တဲ့နေရာရှိသေးသလားရှိပါဘူးသွားသာကြောက်ပါ၌ပင်လျင်ကိလေသာတွေယူစီထွက်ကြနေတဲ့တွေ့ကြောင့်မြင်ရတာမုံလို့မြင်ရတာရှင်းလို့ကြားရတာမုံလို့ကြားရတာရှင်းလို့ကိုယ်လည်းမလိုတဲ့လူတခြင်းများဆိုလာလို့ရှိရင်အချွတ်တချို့က ကိုနဲ့မတည့်တော့ဒီခွေးတကောင်ကလည်းဘယ်လိုဘယ်လိုလမ်းလျှောက်ပြီးတော့ဦးနေပါလိမ့်မလဲသူကမတည့်ရင်တော့ခွေးတယ်တည့်ရင်တော့ဟာရှောင်းနေတာပဲအဲဒီနန္ဒာမှာလည်းပဲကိုနဲ့မအနတ်ဘောမှာအနတ်ဘောမှာမွေတဲ့အနတ်ကောင်းတဲ့အနတ်ဘောမှာအနတ်သက်သက်တင်ရင်ဘာနတ်ညာနတ်လို့မလာတော့ဘူးနန္ဒာပဲသက်သက် ယခုတော့ပါပန်းညာပန်းဒီပန်းမကောင်းပါဘူးဒီနတ်တို့မကြိုက်ပါဘူးနင်မကြိုက်ရင်နေငါကြိုက်တယ်ဒီလိုဘူးသူကလည်းသူသိနေရမစင်ခွေးကောင်ဘုရားတော့အပုတ်ကြီးကိုကြိုက်တာခွေးလိုဝက်တို့ကြားကြိုက်တာဤကံတို့လင်းတာတို့ကြိုက်တယ်အပုတ်ကြိုက်တာရင်းဟိုပိုးကြိုက်လိုက်ပြီးတယ်ရင်း လူကတော့အဲ့ဒီအပုပ်နာသွားပြီးတော့ဘာနာပါလိမ့်မလဲသဘောမကျဘူးအဲ့ဒီလိုသဘောမကျဘူးခွေးနာခွေးကောင်ဘုတ်ပဲပါပဲမျက်စိကလည်းခွေးကောင်ဘုတ်မြင်လိုက်ပြီးမှမမှတ်သူမှခွေးကောင်ဘုတ်ပဲသွားတင်တယ်မမှတ်သူမှဘာနာပဲတော့တင်တယ်မှတ်သူမှအနန္တသက်သာတင်တယ်ဘာနာညာနာပါသည်သလားပါပါဘုရား အစဉ်သက်သက်တင်တာပရမတင်တာအစဉ်ဣတိယပုဂ္ဂိုလ်တ attva တင်တာပညာတင်တာအသာသက်သက်ကပရမအသာဣတိယပုဂ္ဂိုလ်တ attva မိမယောက်ျားကြီးကံစသည်ကပညာအနာသက်သက်ကပရမအနာဣတိယအကောင်ဘုဒ္ဓပန်းတို့နသာတို့စသည်ကပညာအရာသာသက်သက်ကပရမ အရသာယတီတာငါအမဲတို့ပါတို့ညာတို့ကဒါပညာတင်တာတဲ့အရသာသက်သက်ကပရမအရသာယတီတာငါမဲဟင်းတိဟင်ရွယ်သာတိတင်တာကပညာတင်တာအတွေ့တင်တဲ့တင်တာပရမအုံမွေရာသသည်တင်တာကပညာတင်တာသဘောတသက်ကပရမသဘောဣတိယပါညာအစ်စ်မှာမြင်ခဲ့တဲ့အစဥ္စသည်တင်တာ အဲဒီဥစ္စာကိုပညာကောတိအာယုံမျက်စိမှလာတင်တဲ့အစင်းအာယုံသက်သက်အသံအာယုံသက်သက်အနံ့အာယုံသက်သက်သက္ကုဝိညာဉ်သည်အစဉ်လောက်သာမြင်သည်အစဉ်ဤတရားပုဂ္ဂိုလ်သတ္တဝါသူမမြင်ဘူးသောတာဝိညာဉ်သည်အတန်သက်သက်ကိုသာကြားသည်အကောင်တယ်လို့မထင်ဘူးနောက်မှကိလေသာစိတ်တွေကလည်းကားတဲ့ တပြုံတကောင်းကြီးတွေ့လာမှသာရင်ပါကောင်ပဲညာကောင်ပဲအာသူကတော်တယ်ဘလူသားဘလူသမီးအာဆွေတွေမျိုးတွေတော့စလိုက်သေးတယ်တကြော့အနန္တသက်သည်သောတောကဏဝิญဉ်အာယုံပဲကဏဝิญဉ်သည်၎င်းမှာရောက်တဲ့ဝิญဉ်သည်အနန္တသက်ကိုသာသိပြီးတရားမသိဘူးကာယဝิญဉ်ဒီကိုမှတွေ့လာတဲ့ဘောတဘာယုံသက်သက်သာသိပြီး အုံးမွေရဘာညာသူအဲ့ဒီသောတပအာယုန်တရားပညာကိုမတင်ဘူးဒါကြောင့်အစင်းသက်သက်ပရမအသံသက်သက်ပရမအနံသက်သက်ပရမအယသာသက်သက်ပရမအတွေ့သက်သက်ပရမပရမကိုသိနေတာသည်စိတ်ပရမခေါ်သည်ရုပ်ပရမကိုသိနေတာသည်နာပရမခေါ်သည်နာပရမသည်ရုပ်ပရမသက်သက်လောက်သာသိနေသည် အဲဒီယုတ်ပရမသက်သက်လောက်သာသိနေတာကိုသတိတရားနဲ့မှတ်နေရင်ယုတ်သက်သက်ကိုလည်းဉာဏ်ကမြင်မသွားပြီဗျာယုတ်သက်သက်ကိုရောက်နေသိနေတဲ့စိတ်ဆိုတဲ့နာသက်သက်ကိုကသိမလားပြီဗျာဒါကြောင့်ဝိပဿနာဉာဏ်ဤဉာဏ်သည်ဝိညာဉ်အာယုံယုတ်သက်သက်ကိုသာသင်ရမယ်တဲ့ဒါဇေတဝန်ဆိုတော်ကြီးက ဘုရားအလိုတော်ကိုသိတော်မူသောဗုဒ္ဓမတင်ညုပွဲကိုရတဲ့မူလမင်းကွန်ဇေရဝန်သူတော်ဘုရားကြီးကဝိပဿနာဉာဏ်၏အာယုန်ဒီဝိညာဉ်၏အာယုန်ရုပ်သက်သက်သာထင်ရမြင်ရမယ်ခေါ်သည်ရုပ်သက်သက်မြင်တော့အကောင်တ attva ပါအောင်မလားရုပ်သက်သက်မြင်အောင်လဲမှတ်နေမှမြင်လာမယ်တတိနဲ့မနေဘဲနဲ့ရုပ်သက်သက်မြင်နေပါမလား တတိနဲ့မနေရင်မေ့နေရင်မသိမသိရင်အသာကိုလူတင် လူတင်တော့ဒီဟာဘလူပဲဘလူသားသမီးပဲပါပဲညာပဲရောက်မသွားပြီဘူးလားအဲခုနှစ်စင်တန်းပါသွားတာပဲအမျိုးစုတွေတောင်ရောက်တင်ရောက်လာအောင်အဲ့ဒီလိုပြစ်သွားတယ်ယခုတော့အဲ့ဒီလိုမပြစ်ရအောင်ဝิญဉ်အာယုံရုပ်သက်သက်ကိုယ်သာဉာဏ်ကမြင်အောင်တတိနဲ့မှတ်နေလို့ဘုရားမဟောပြီဘူးလား ဘုရားဟောတဲ့အတိုင်းမှန်နေကြမယ်သတိနဲ့နေကြမယ်ရှုမှတ်နေကြမယ်ဆိုရင်ဘုရားဟောတဲ့အတိုင်းသိအသိသိတဲ့အသိတွေကိုသိမလာနိုင်ဘူးလားအတိသူညာသူရောက်ကြပြီဆိုရင်ကိလေသာတရားတွေကင်းပြောက်ကင်းပြောက်မသွားပြီဘူးလားကင်းပြောက်သွားပြီဆိုရင်ကိလေသာပြောက်ရင်ကိလေသာရဲ့အာယုံကကြံသေးသလား ညာတိလဲပျောက်ပြီးပရမတ်ပေါ်မှာညာမြင်ဒီရောက်ရောက်ရောက်ရောက်နေသည်တို့ပရမတ်ဒီဘယ်မှာဖြစ်နေသလဲလို့မေးရင်မြင်တို့ဘယ်မှာဖြစ်တယ်ယုံနဲ့နာဖြစ်တာအမှန်ဆိုတာမျက်စိမှာဖြစ်နေတာမမှန်မေဘူးလားမှန်ပါဗျာ ရာတုံမှလည်းယုံနာဖြစ်နေတာအမှန်ပဲနံတုံမှလည်းယုံနဲ့နာဖြစ်နေတာအမှန်ပဲသာတုံမှလည်းလျာမှဖြစ်နေတာအမှန်လားအမှားလားသီတုံမှလည်းယုံနဲ့နာဖြစ်နေတာအမှန်လားအမှားလားအမှန်ပဲသီတုံမှလည်းသီတုံဆိုတာသွားတုံရတုံတိုင်းတုံအိတ်တုံမှလည်းယုံနဲ့နာနာနဲ့ယုံဖြစ်နေတာအမှန်လားအမှားလား အမှားဖြစ်နေတယ်အမှားဖြစ်နေတာသိယုံနဲ့နာသည်ဒေါသ၆ပါးကလောလောဖြစ်တာရှိသည်သလားရှိပါဘူးဗျာဒေါသဆိုတာဘာဆိုရဲဒေါသဒေါသဆိုတာဒေါသဆိုတာယုတ်တရားနံတရားဆိုတဲ့ဖြစ်တဲ့နေရာကိုဒေါသခေါ်တယ်တကားလည်းခေါ်တယ်တဲ့ယုတ်တရားနံတရားတို့ရဲ့ဝင်လိုက်ကြွက်လိုက်ဖြစ်နေတာတဲ့ ဘယ်မှာဖြစ်နေတဲ့တွာလာကြပါနဲ့ဖြစ်နေတာကိုကိုသိအဲဒီယုတ်တရားနံတရားတို့သည်မပြတ်ဖြစ်နေတာသည် မြင်တုံမျက်စိမှာဖြစ်လို့ကြားတုံနာမှာဖြစ်လို့နံတုံနှာခေါင်းမှာဖြစ်လို့စားတုံလျာမှာဖြစ်လို့သီတုံကိုမှာဖြစ်လို့သီတုံမနောမှာဖြစ်ဖြစ်နေသည်အဲဒီဖြစ်ဖြစ်နေတဲ့တရားကိုယုတ်တရားနံတရားကို မမြင်ကြဘူးငါမြင်တယ်ငါမြင်တယ်မြင်တယ်အလူကလည်းစိတ်ကမြင်တယ်ကြားတာဘလူကလည်းစိတ်ကကြားတယ်နာတာဘလူကလည်းသိတာဘလူကလည်းစိတ်ကသိတယ်သိနေတဲ့စိတ်ကငါတော့သွားယူထားတော့မမားပြီဘူးလားစိတ်ကိုမမြင်တော့ငါတင်သည်ငါကြားသည်ငါသိသည် သိတာငါပဲငါကသိလိုက်ပါတယ်ကွယ်ဆိုတော့ငါကသိတာလားစိတ်ကသိတာလားစိတ်ကိုမမြင်တော့ငါတော့မယူပေဘူးလားစိတ်ကိုမမြင်တဲ့ကြောင့်ငါပဲယူသည်ဝိညာဉ်ငါငါဒီဝိညာဉ်ဝိညာဉ်ငါမှရှိတာပဲရုပ်လျင်ငါပဲရုပ်ဆိုကိုမှဖြစ်လာတဲ့ပူရာအေးတာ စသည်ထင်နေတာလဲငါပဲပူတာလဲငါအေးတာလဲငါပဲအဲ့လိုငါပဲမထင်ရပြီဘူးလားအဲ့ဒီလိုထင်နေကြတာရုပ်မမြင်လို့ငါထင်တယ်ရုပ်ကိုမြင်ငါထင်ပြောင်းသွားပြီဘူးလားနာမမြင်လို့ငါထင်ဒီနာမြင်ငါထင်ပြောင်းမသွားပြီဘူးလားလိုက်စုရုပ်လျင်ငါပဲငါရုပ်ပဲဟုငါရုပ်ပဲ ငါသွဲယုတ်တိငါတိယုတ်မာဤလေးပြမပ္ပါယုတ်ဒိဋ္ဌိယုတ်ပေါ်မှာယူမားနေတဲ့အယူမားဘယ်နှခု၄ခုရုပ်ပေါ်မှာ၄ခုဝိညာဉ်ပေါ်မှာ၄ခုဝေဒနာပေါ်မှာ၄ခုသင်္ခါရပေါ်မှာ၄ခု ပညာပမာ၄ခုဆို၄၅20ပြည့်မလားပဲဘူးလားခန္ဓာ၅ပါးယုံနာတရားသည်မြင်တုံးကြတုံနာတုံးစားတုံမှာသင်္ချာပြည့်နေသည်သင်္ချာပြည့်နေတဲ့ကြောင့်ဘူတကောသည်အဲဒီသင်္ချာပြည့်နေတာကိုသက္ကာယခေါ်သည်သင်္ချာပြည့်နေတာကိုမသိမမြင်ကြတဲ့အတွက်ကြောင့်ယုတ်လျက်ငါပဲငါယုတ်ပဲငါဆွဲယုတ်ဒီငါဒီယုတ်မှာဤလေးပြမပယုတ်ဒိဋ္ဌိ ဝေဒနာလည်းငါပဲဝေလျင်ငါပဲငါဝေပဲငါသွဲဝေတိငါတိဝေမာအိလေးပြမတ်ပါဝေဒိဋ္ဌိသင်္ခါရခန္ဓာဆိုတဲ့ဖတ်တာကိုသင်္ခါရခန္ဓာကောက်သည်တိဏ္ဏသင်္ကတိပတ်တော့ဘယ်မှာတိဏ္ဏလဲမြင်တုံးမှလဲတိဏ္ဏကြားတုံးမှလဲတိဏ္ဏ နန္ဒုံမှလည်းတိဏ္ဏတွေ့တုံမှလည်းသာတုံမှလည်းတိဏ္ဏသင်္ကတိပါသောတိတုံမှလည်းတိဏ္ဏသင်္ကတိပါသောသင်လျင်ငါပဲငါသင်ပဲဥငါဆွဲသင်ဒီငါဒီသင်မအီလေးပြမတ်ပါသင်ဒိဋ္ဌိဝိညာဉ်မှလည်းဝိညာဉ်ငါပဲငါဝိညာဉ်ပဲဟုငါဆွဲဝိညာဉ်ဒီငါဒီဝိညာဉ်မအီလေးပြမတ်ပါဝိညာဉ်ဒိဋ္ဌိ ရုပ်ပေါ်မှာလည်းအယူ၄ခုမှားနေတယ်ဝေဒနာပေါ်မှာလည်းအယူမှားတာ၄ခုသင်ညာသင်္ကာရပေါ်မှာလည်း၄ခုမှားနေအမှားတွေရှိပဲခန္ဓာ၅ပါးမှာအမှား၄ခု၄ခုမှားနေတော့20မှားမနေဘူးလားမြင်တော့မှလည်းအယူမှား20ကြားတော့မှလည်းအယူမှား20ဒီအမယူမှားတွေကြောင့်ငရဲမရောက်ရပြီဘူးလား အပယ်လေးပါးသို့ရောက်ရသည်မြင်တုံကြတို့နန်းတုံသာတုံမှလည်းအယူမှဒိဋ္ဌိအမြဲတမ်းကန့်ကြီးနေသမျှကာလပတ်လုံးပြည့်နေတာကပရမထင်နေတာကပုဂ္ဂိုလ်သတ္တဝါပညာထင်နေတဲ့အတွက်ကြောင့်အယူမှားရီကိုယ်အမှားလားလားစိတ်ကမှားလားမြင်လို့မှားသလားမမြင်လို့မှားလားမမြင်တာကိုယ်ကမမြင်တာလားစိတ်ကမမြင်တာ အမြင်မှားတာဘယ်ကမှားခဲ့တယ်အယူမှားတာဘယ်ကမှားတယ်တတ်မဲ့မှားတာဘယ်ကမှားတယ်ပြစ်မှားတာဘယ်ကမှားတယ်အမှားနေတာမြင်တုံးမှာလည်းမှားပြီးတတ်မဲ့မှားတာလည်းမြင်တုံးမှာပဲအမြင်မှားတာလည်းမျက်စိမှာမှားသည်နားမှာမှားသည်နှာခေါင်းမှာမှားသည်လျှာမှာမှားသည် သကုံဘဂဝေအာသနာအပပံယတာဝရသကုသမိန်ပိတာရိသတိမျက်စိမှာဖြစ်နေတဲ့ယုတ်တရားနံတရားတွေကို မမြင်ကြဘူးဆိုရင်မျက်စိကတတ်မဲ့မလာဘူးလားမျက်စိမှာဖြစ်နေတဲ့သဘောတရားတွေကိုမမြင်ကြလို့မျက်စိမှာမာတိအပတ္တန်တဲ့မမြင်ကြတဲ့အတွက်ကြောင့်ယတာဘူတံဟုတ်တိုင်းမှသာဖြစ်နေတဲ့ပရမယုံနံကို အာဇာနာအာဇာနာတော်မသိသည်ရှိသောအပ္ပဒအပ္ပဒတော်မမြင်သည်ရှိသောလက်ကုသမေပြီးမျက်စိနဲ့လီသာလည်းသတိသာမဲ့ဤမျက်စိမှာဖြစ်နေတဲ့ယုတ်တရားနာတရားကိုမြင်တယ်မြင်တယ်လို့မှတ်လို့မြင်လာသည်ရှိသောဇာနာဇာနာတော်သိသည်ရှိသောပသပသတော်မြင်လာသည်ရှိသောလက်ကုသမေပြီးမျက်စိနဲ့လီနာသာလည်းသတိမတတ်မဲ့ မမြင်လို့တတ်မဲ့တာမြင်ရင်တတ်မဲ့ပါမလားမသိလို့တတ်မဲ့တယ်သိရင်တတ်မဲ့ပါမလားဒါကြောင့်သိတယ်သိအောင်မှတ်နေတဲ့ပုဂ္ဂိုလ်ဒီမသိမှုဝိဇ္ဇာကိုဖြတ်နေတယ်လို့မပြောနိုင်ဘူးလားဖြတ်လို့မသိမှုဝိဇ္ဇာပြတ်သွားရင်၊ကွာသွားရင်တတ်မဲ့မှုကကြာအောင်မလားပြင်းမှမှုကကြာအောင်မလား ယူမမှုကကြံအောင်ပါလားဆောင်းလွားမှုကကြံအောင်ပါလားယူစုမှုတောင်းမြောင်းမှုကကြံအောင်ပါလားအိတ်တာမစ္စရိယဝန်တုံမှုနင်တို့သာသွားကြငါတော့ဝန်တုံမှုဆိုတဲ့နှမျောမှုဝန်တုံမှုငါတော့ကြံလဲအောင်မလို့ဒီလိုခိုကပ်လို့ရအောင်ပါလားမသိမှုစင်းသွားသည်နဲ့တကြိမ်နဲ့နောက်လိုက်နောက်ပါဆိုတဲ့ကိလေသာတရားတွေအကုန်လုံး ပါမသွားပြီဘူးလားမသိမှုဆိုတာဝိဇ္ဇာကောင်းဆောင်တဏှာဆိုတာကနောက်ရောင်အဝိဇ္ဇာဆိုတဲ့ကောင်းဆောင်ကိုပြတ်လိုက်ပြီးနဲ့တပြဲဝိဇ္ဇာညာဖြင့်သတ်လိုက်ပြီးနဲ့တပြဲနဲ့ယုတ်တရားနံတရားဒီညာမှာထင်းထင်းတင်းတင်းသွားပြီဆိုရင်အဝိဇ္ဇာဆင်းမသွားပြီဘလို့တဏှာနောက်ရောင်ကကြံလိုက်ပြီသလားအခါလဲဆင်းသွားတာပဲတဲ့ သင်သွားတဲ့အတွက်ကြောင့်အဲ့ဒီယုတ်တရားနံတရားပေါ်မှာညာမြင်ဒီရောက်တဲ့အတွက်ကြောင့်အဝိဇ္ဇာတွေကိလေသာလောဘဒေါသမောဟဆိုတဲ့ကိလေသာတွေမှတ်လို့မှတ်နေတာဒီပြတ်နေတာပဲအကျိုးပေါ်မှာအကြောင်းကိလေသာဖြစ်ခွင့်မရအောင်ဖြတ်ပြတ်နေတယ်လို့မပြောနိုင်ဘူးလားပြောနိုင်တဲ့ဒါတောင်မှအကျိုးပုဂ္ဂိုလ်များကမင်းကတရားအကျိုးတတ်ကြည့်ပါလို့လာလိုက်သည်အဲ့ဒီပုဂ္ဂိုလ်က တရားသဘောသိလို့လားမသိလို့လားတရားသဘောမသိသူသည်လက်ကြောကုန်းကိုကြောင်ကုန်းနေတာနဲ့တူတာပဲလက်ကိုမှောက်ထားတော့အဲကြောကုန်းကြီးကိုကြောင်ကုန်းလို့ကုန်းလို့ရပါမလားကြောင်ချောချောနေတဲ့ကုန်းလို့မရဘူးဂုတ်ဂုတ်ဂုတ်ဂုတ်အတန်တာထွက်တဲ့ကုန်းလို့ရသလားတရားသဘောမသိသူတို့ရဲ့ပြောနည်းပဲယခုတော့ အကျိုးမှနေတာဒီအကြောင်းသနေတာပဲအကြောင်းသနေတဲ့ကြောင့်အကြောင်းကင်းသွားရင်အကျိုးသက်သက်သာမြင်တဲ့ညာရောက်မလာပြီဘုလားအကြောင်းကိုအကျိုးကိုမြင်တဲ့ညာရောက်လာတာဒီအကြောင်းကင်းလို့ရောက်လာသည်ဒါကြောင့်အကျိုးတရားကိုမြင်တာဒီအကျိုးတရားဒီမြင်တော့မှဖြစ်နေတာလည်းအကျိုးတရားပဲမပြောနိုင်ဘူးလားမြင်တော့မှဖြစ်နေတာလည်းအကျိုးဒုက္ခသစ္စာလို့မပြောနိုင်ဘူးလား အကျိုးကိုမှတ်နေတာဒီအကြောင်းကိုသတ်နေတာပဲအကြောင်းကွာဖြတ်နေတာပဲအကြောင်းကွာသွားရင်အကျိုးဒုက္ခကိုမြင်တဲ့ညာရောက်လာပြီလားသူအကျိုးကိုမြင်တဲ့ညာကိုမေဃသစ္စာလုံးမပြောနိုင်ဘူးလားကိလေသာနဲ့မယောနောရအောင်ယုတ်တရားနံတရားကိုညာဖြင့်ပိုင်းပိုင်းခြားခြားတင်နေတဲ့ညာလို့မပြောနိုင်ဘူးလား အဲ့ဒီညာဒီအကြောင်းနဲ့အကျိုးမစရအောင်ညာဖြင့်ခွဲပြီးတော့ပိုင်းပိုင်းခြားခြားမြင်နေတဲ့ညာကိုဒီအကြောင်းနဲ့မရောနှောရအောင်ဒုက္ခသစ္စာကိုပိုင်းခြားတယ်ဆိုတာသမုဒယသစ္စာနဲ့မရောညှောအောင်ညာဖြင့်ပိုင်းခြားသိနေတဲ့ညာကိုဒုက္ခသစ္စာကိုပိုင်းခြားတဲ့မေဃညာလို့မပြောနိုင်ဘူးလားသမုဒယသစ္စာကိုလည်းပယ်ထားတဲ့မေဃညာလို့ကမပြောနိုင်ဘူးလား သမုဒိယပယ်တဲ့ကဲသမုဒိယကျုပ်တဲ့ကဲနိရောဓဟူလည်းမြတ်မျက်မှောက်ပြုတဲ့လောကီနိရောဓညာတော့မပြောနိုင်ဘူးလားလောကီနိရောဓလောကုတ္တမဟုတ်သေးဘူးနောက်ဆုံးဒီလိုပဲရုပ်ပေါ်နာပေါ်မှာညာမြင်တဲ့တညာတညာအဖြစ်မြင်တဲ့ညာကနာမရူပအကြောင်းသိသိသိတဲ့ညာကပစ္စယပရိက္ခ အကျိုးတရားဤမတည်မမြဲပေါက်လွဲပေါက်ပြန်မမြဲစင်ရဲ့သူမရတာကိုထင်နေတာကသမ္မာသနာမပြောနိုင်ဘူးလားအကျိုးတရားဤဖြစ်တာပြက်တာကိုမြင်တဲ့ဉာဏ်ကဘာညာခေါ်တဲ့ဥဒိယပယအပြက်ကဥဒိယမြင်တာကညာအပြက်ကဝရမြင်တာကညာအပြက်ရောပြက်ရောအစရောဆုံးရောနှစ်ပါးစုံမြင်တဲ့ဉာဏ်ကိုဥဒိယပယဉာဏ်လုံးမပြောနိုင်ဘူးလား အပြစ်မမြင်ပဲအပြစ်ကြီးမြင်တဲ့ညာကိုဘာညာခေါ်လဲဘင်္ဂညာအပြစ်မြင်တဲ့ညာကိုဘာညာခေါ်လဲအပြစ်ကဘင်္ဂအပြစ်ကနာယုတ်ဘင်္ဂမြင်တာကဘလူညာအပြစ်ကဘင်္ဂမြင်တာကညာအပြစ်ကိုမြင်နေတော့အဘေးတင်တာကဘလူကတင်သွားတယ် အပြစ်ပေါ်မှာဘေးတင်တာလဲညာပဲအပြစ်ပေါ်မှာအပြစ်တင်တာကဘ누구ကတင်လဲအပြစ်ပေါ်မှာညီငွေအပြစ်မြင်နေရတာကိုညီငွေလာတာကဘ누구ကညီငွေလဲအပြစ်ကလွတ်ကျင်တာကဘ누구ကလွတ်ကျင်တယ်အပြစ်ကလွတ်အောင်စင်ကျင်တာကဘ누구ကစင်ကျင်နေတယ်ဘုရားက သင်ခြင်းတော်လည်းမလွတ်တဲ့အတွက်ကြောင့်အပြစ်ကိုမဖြစ်မမုံအလိုက်သင့်ပြစ်တာတွေကိုကြည့်ကြည့်နေရတာကဘလူကကြည့်နေတယ်အပြစ်ဒီများသလောက်ညာမြင်ထုကဲထုကဲမြင်သွားတာကဘလူကမြင်လာတဲ့ပရိကဆိုတာလည်းအပြစ်မြင်တဲ့ညာပဲဥပဇာဆိုတာလည်းအပြစ်မြင်တဲ့ညာပဲအနုလုံဆိုတာလည်းအပြစ်မြင်တဲ့ညာပဲညာကပဲမြင်မြင်မသွားဘူးကော ရေကဥပဒါနုလုံဆိုရတဲ့ညာသုံးချက်ဖြင့်အပြက်ကိုမြင်ပြီးနောက်ဆုံးအပြက်ကိုလွယ်ရမပြက်တဲ့နိဗ္ဗာန်ကိုအာရုံပြုသွားတာဘလူကပြုသွားတဲ့ညာကပြုသွားတယ်ညာပြုတဲ့အတွက်ကြောင့်အဲ့ဒီညာလဲရှုံငိမ့်သွားရောနိဗ္ဗာန်မျက်မှောက်ပြုတယ်မညာပေါ်မလာပြီပေါ့ မဉဏ်လည်းပေါ်နိဗ္ဗာန်လည်းတွေ့ကိုညာဖြင့်ကံစားဆိုတဲ့သစ္စာလေးချက်တပြိုင်နက်မဲ့ဤကိစ္စပါဆိုတဲ့စကားရသစ္စာလေးပါးတရားကိုသိတဲ့ဉာဏ်ထူးဉာဏ်မြတ်ဒီရမသွားပြီဗျာရသွားတဲ့ပုဂ္ဂိုလ်သည်သည်သောတာပတ္တိမဉဏ်ကိုရသူလို့မပြောနိုင်ဘူးလားပြောနိုင်တာဒီကိလေသာကိုတတ်လို့လားမတတ်လို့လား ကိလေသာကိုသတ်တဲ့တို့ကြောင့်ကိလေသာ၏အာယုံဆိုတဲ့ပုဂ္ဂိုလ်သတ္တဝါပညာကပြောင်းမသွားပြီဗျာပြောင်းသွားတော့ယုတ်တရားနံတရားဟူတာလေမြင်နေတယ်မြင်နေတဲ့ကြောင့်ယုတ်ကိုနာဘောညာမြင်ဒီတညာတညာတင်မြင်တင်မြင်သွားပြီးတော့နောက်ဆုံးနာယုတ်လဲဆုံးနာယုတ်ကလွတ်တဲ့နိဗ္ဗာန်ကိုသွားမတွေ့ပြီဗျာတွေ့တယ်လိုက်စုတရားကြောင်းမယ် ၄နာရီတော့ကျော်သွားပြီဘယ်လိုဘယ်လိုကျော်သွားလဲဟိုကျောင်းကနိုင်နဲ့ဒီကျောင်းကနိုင်ကလည်းတိတ်တဲ့ဘူးမကြဘူးပုဂ္ဂိုလ်ပြောက်တဲ့အာယုံတင်ပုဂ္ဂိုလ်ပြောက်တဲ့အာယုံတင်ယုံနာညာမှာမြင်ယုံနာညာမှာမြင်ယုံနာညာမှာမြင်တော့အဲယုတ်ပုံမှာညာစဉ်တဏှာတဏှာမြင်တော့နာယုကပြောက်မသွားဘူးလား နာယုတ်ပြောက်တော့နိဗ္ဗာန်မမြင်ပြီဘူးလားယုံနာပြောက်တဲ့အာယုံခြင်းယုံနာပြောက်တဲ့အာယုံခြင်းနိဗ္ဗာန်ညာမှာမြင်နိဗ္ဗာန်ညာမှာမြင်ယုံနာပြောက်တဲ့အာယုံခြင်းယုံနာပြောက်တဲ့အာယုံခြင်းနိဗ္ဗာန်ညာမှာမြင်နိဗ္ဗာန် ပုဂ္ဂိုလ်ပြောက်တဲ့အာယုံခြင်းပုဂ္ဂိုလ်ပြောက်တဲ့အာယုံခြင်းယုံနာညာမှာမြင်ယုံနာညာမှာမြင်ယုံနာပြောက်တဲ့အာယုံခြင်းယုံနာပြောက်တဲ့အာယုံခြင်းနိဗ္ဗာန်ညာမှာမြင်နိဗ္ဗာန် ဤသူများမြတ်တရားတဲ့နေ၌အန္တရာယ်ကင်းပြောက်ပြီးမြောက်စီခြင်းကဤသူများမြတ်များမြတ်ဉာဏ်အမသောရသော မသာရသောကုသကောင်းမှုကဘေလူပူဇော်ရသောကုသကောင်းမှုကကျင့်သုံးသောက်တည်ရသောကုသကောင်းမှုကရှုမှတ်ပွားများအထုရသောကုသကောင်းမှုကအာလုံးတို့ကြောင့် ဒုက္ခပိယတန္တံတို့မှ၎င်းကာသုကဝါသာသာတို့မှ၎င်းကိလေသာစုကန္တာစုတို့ကျုံမြင်ရမှမြတ်နိဗ္ဗာန်သို့ယက်တူတို့နဲ့ရလွယ်ရောက်လွယ်မျက်မှောက်ပြုနိုင် လွယ်အောင်အာထုပေါရောက်နိုင်ကြပါစေကို နိသန်တရနိယောနဗ္ဗနိသန်တရနိတော့နေ့အစ်စ်ဆိုတော့တရားလေအစ်စ်ကလေးဟောလိုက်ရမှာမဟုတ်ပါပဲအစ်စ်နာမဲ့လူကလည်းလူသိသိသိနဲ့လူသိဆိုတာမနေ့ကတော့ အကာမမောဘူးတဲ့တရားထူတော့ဟောအောင်ပါပဲလို့ဒီမတ်တော့အာခဲပြီးတော့နာကြဖို့ရန်လဲအထူးတိုက်တွန်းတာပါပဲနိစ္စတရဲ့နိစ္စတရဘယ်နဲ့ يسلم سل يا أبو Let's go